ဒီထင်မြင်ပြီးတရားတုတ်တဲ့စေနိုင်ကြောင်းဖြစ်တဲ့ထင်မြင်ကြောင်းတရား၉ပါးကိုခွန်ကြီးဟောကြားလာခဲ့တာမှာ6ပါးပြီးခဲ့ပြီယနေ့ယောဂီပုဂ္ဂိုလ်များနာကြားရမယ်ဣန္ဒြေထင်မြင်ကြောင်းတရားကဘာလဲဆိုတော့ကာယေစဇီဝိတေစအနတ်ပိခတံဥပါထပေတိ တထထုကိုယုံနာဓမ္မသင်္ခါရတရားတို့ရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှင်းရမှာကာယေစကို၌၎င်းသီဝိတေစအသက်၌၎င်းအနပိခတံမငဲ့ကွယ်မတွေ့တာခြင်းကိုဥပါထပိတိဖြစ်စေ၏ယုံနာဓမ္မသင်္ခါရတရားတို့ရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှင်းတဲ့နေရာမှာ ကိုယ်နဲ့အသက်ကိုမြဲကွက်မနေဘဲနဲ့တရားရရေးကိုသာရှေ့ရှုပြီးတော့ရှင်းတာ။ဒါယောဂီများတကယ်တရားအသိဉာဏ်ဓုတွေရကျင်တဲ့ပုဂ္ဂိုလ်များအာဇာလေးစိတ်ထားနဲ့ရှင်းကြရမယ်။မိမိရဲ့ခန္ဓာကိုယ်ကိုလည်းမြင့်ညာနေရမှာမဟုတ်ဘူး။မိမိရဲ့အသက်ကိုလည်းမြင့်ညာနေရမှာမဟုတ်ဘူး။ဒီတရားအားထုတ်နေခြင်းမှာ တရားအထုတ်နေခြင်းမှာမိမိရဲ့ခန္ဓာကိုယ်ကြီးဘုံကနေလဲသွားခြင်းလို့လဲသွားတယ်လို့ရှိမိမိရဲ့အသက်ဟာလည်းဒီနေရာတွေနဲ့ကုံဆုံးထုတ်ပြောက်သွားခြင်းလို့တောင်းပလို့ရှိတယ်တရားအသိဉာဏ်တွေမရမချင်းကရှိမှမှုအမှတ်တရားကိုမလွတ်အောင်ကြိုးစားမယ်ဗဟိတထောမိမိရဲ့စိတ်ကိုရှိမှရမယ့်အာယုံဖြစ်တဲ့တရားအာယုံတွေမှာပဲ ပုတ်ထားမယ်ညှက်ထားမယ်နှက်ထားမယ်ဒီမှာနေရင်းကနေပြီးတော့မိမိခန္ဓာကိုယ်ကြီးဘုံလေးလဲခြင်းနဲ့လဲသွားတယ်လို့ရှိရင်အဲလိုကိုခန္ဓာနဲ့အသက်ကိုမငယ်ပဲနဲ့ဒီလိုရုပ်ရုပ်ဆက်ဆက်သဘောထားပြီးတော့ကိုစူးစမ်းအားထုတ်နေတရားရည်ရရနိုင်တယ်ရောယုံရောယုံလေးအားထုတ်နေရင်လည်းတရားမရနိုင်ဘူး တရားကိုအပြောသဘောမျိုးလေးတရားဝင်ရုံလေးနေတော့ဒီနည်းနဲ့မှမရနိုင်ဘူး။အခုပုဂ္ဂိုလ်များဟာလူမြင်ကောင်းရင်ကြားကောင်းရင်ဟောဒီနေရာမှာဆေရတရားပတ်တွေဓမ္မကျင့်တောင်ဝင်ပြီးပြီမြင်ကောင်းရင်ကြားကောင်းရင်တကယ်တရားဆိုစကားဝင်တယ်နဲ့လေတကယ်ကျူးကျူးဆန်းဆန်းအားထုတ်တာမဟုတ်ဘူးပုဂ္ဂိုလ်ရဲ့ရဲ့ဝိจิตံကြီးလေးအားထုတ်တကယ်တော့ သင်္ဟအထုတ်တဲ့ယောဂီပုဂ္ဂိုလ်ဆိုတာသတ္တဆံမယမနာကိုကြိုးစားပြီးတော့ကိုယ်မှနောက်မှပြီးစနေအောင်အားထုတ်ရအောင်အဲလိုအားထုတ်နေရင်မှမိမိရဲ့ခန္ဓာကိုယ်နဲ့အသက်ဘုံနဲ့လဲပြီးတော့တခြားနဲ့ကြော်ပြောက်သွားကြသွားလို့ရှိငါတရားရရေးကိုယ်တာသိစုပြီးကြိုးစားနေဆိုပြီးအဲလိုသဘောထားပြီးကြိုးစားရင် သောတာဝရိယပฏิပမာတိပညာဆိုတဲ့အိန္ဒြေတရားတွေကညီညွတ်ပြီးတော့ဝိပဿနာဉာဏ်မျိုးဖြစ်ပြီးတရားတွေတွေ့တဲ့ရှင်းနေတယ်။ကျေးဇူးအရိယာသူတော်ကောင်းများအားထုတ်ကြရတဲ့အားထုတ်နည်းတွေရှိပါတယ်။အလုံးတော်များတရားအားထုတ်တဲ့အခါကဏ္ဍမှာမိမိရဲ့ကတုရင်ကဝရိယအမြင်အားဖြင့်အသက်နဲ့ခန္ဓာကိုယ်ကိုမမြင်ကြဘူး ဒီခန္ဓာကိုယ်ကြီးအယိုးမျှကြံကြံနေရှိအယိုးမျှတာကြံကြံနေရှိအတွေးတွေအသားတွေဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်တရားတူမရမချင်းငါတော့ဆိုဒီနေရာကမထတော့ဘူးဒီထိုင်မဖြစ်တော့ဘူးဆိုတော့အဲဒီလိုဘယ်လုံးလားတန်တန်နဲ့ကြိုးစားတော်မူကြတယ်ကမ္မံတကျောသနာရိသံအာထိသံအဝပိတ်တုဥပပိတ်တုမေပရိဒေမန္တလောဟိတံ ယံတံပုရိသဌာနေနပုရိသပရဇမေနပတ္တပံနတံဌာနအပတဝဝိရိယတတံဒါနံပဝိတတိမေငါဤပရိဝေကို၌သောသောသံအယူမြတိလည်းကနာရိစအကျဲမြတိလည်းကအထိကံအယူမြတိလည်းကကာမံအဝတိတတိအကျေယျကျင့်ကြံရင်ကျင့်ကြံမရှိ

သမ္မာဥပတုတ္တတုအကယ်ရေကာခန်းရင်ခံ၆ရှင်၆ပရှိတော်မိမိရဲ့ခန္ဓာကိုယ်ကြီးအသွေးအသားကိုခန်း၆ပြီးတော့ပိန်၆ပြားကဖြစ်ခြင်းဖြစ်ပါစေတရားမရမချင်းကတရားအလုခင်ကမထွက်ဘူးတရားကိုယ်သာဇွဲကောင်းကောင်းနဲ့ကြိုးစားပြီးတော့အားထုတ်မယ်ဆိုတဲ့အနေအားဖြင့်ယန္တံပုရိသဓမ္မေနပုရိသပရဂမေနပတ္တပံ နတံဌာနံအပတဝဝိရိယတတံဌာနံဘဝိတတိပုရိသဌာမင်းနာယောက်ျားတို့၏အစွမ်းဖြင့်ပုရိသပရကမေနာယောက်ျားတို့၏အစဉ်စဉ်အာထုံမှုခြင်းယန္တာနံကျင်မဲ့ဖို့နိဗ္ဗာန်တည်းဟုသောဌာနသို့နတတပံမရသည်မရောက်သည်တန်ဌာနထုံမဲ့ဖို့နိဗ္ဗာန်တည်းဟုသောဌာနသို့အပတဝမရောက်သည်တည်းမြကာလပတ်လုံး ဝိရိယတာကြိုးစားပွားများအားထုတ်မှုဤတန်ဒါနနောက်ဆုံးယနာနေခြင်းသည်နေငါအနဘဝိတ္တိဘယ်တော့မှမဖြစ်ရပေတော့အာတရားအားထုတ်ရင်းနဲ့ဒီခန္ဓာကိုယ်ကြီးအတွေ့အသားတွေခန်းချောက်ပြီးတော့ပင်ချောက်ပြန်ကြဖြစ်ခြင်းဖြစ်ပါစေအယုံများကြံရင်ကြံမစေအကျိုးမြင်များတာကြံရင်ကြံမစေအယုံများတာကြံရင်ကြံမစေ တကယ်မဲ့ဖို့ဒီဟုသောတရားသူတွေမရသည်မချင်းမဲ့ဖို့ဒီဟုသောတရားသူတွေမရောက်သည်မချင်းအနေအချင်းငါကြိုးစားအားထုတ်မယ်နောက်မဆုတ်တမ်းအနေအချင်းကြိုးစားမယ်ဒါအလောင်းတော်များရဲ့အားထုတ်မှုတွေဘုန်းကြီးတို့ယောဂီများဟာလေတကယ်တရားကိုရကျင်နေတရားသဘောတွေတွေ့ကျင်မြင်ကျင်တဲ့ပုဂ္ဂိုလ်အလောင်းတော်တို့ရဲ့စိတ်ထားမြုပ်ထားပြီးတော့မိမိခန္ဓာကိုယ်ကြီး မြင့်ကွယ်ညာတာမနေပဲနဲ့ဒီနေရာတွင်ဘုံနဲ့လဲပြီးတော့သိခြင်းသိသွားဘလို့ရှိငါကြိုးစားအားထုတ်မှုကိုတော့ဖြင့်ယန္နာအာမထုတ်ဘူးမယမနာငါကြိုးစားမယ်လို့ဇွဲကောင်းကောင်းနဲ့မကြိုးစားတဲ့နေဘူးလားဗျာကြိုးစားတဲ့နေတကယ်လို့ခြင်းရင်တကယ်ကြိုးစားတကယ်လို့ရင်အဟုတ်ကိုရနိုင်တာမရနိုင်လို့ဘူးလားဗျာဘုရားရှင်ကိုရောင်မြတ်ကြီးပရိပဒံဒေသနာတော်ကြီးဟောတဲ့အခါကလည်းကြတော့အဲဒီမှာ ပฏิပဒါရဲ့နိဒိတအကျိုးတရားကိုပြတဲ့အခါမှာငါတရားဟောကြားတာတဲ့တရားတော်ဟောဒီပฏิပဒါတရားတော်ကိုတကယ်အားထုတ်လို့ရှိရင်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ရှိရင်ရက်ပေါင်းများစွာအားထုတ်ဖို့မလိုပါဘူးကွာတဲ့ခုနှစ်ရက်အားထုတ်ရင်လည်းတရားရနိုင်တယ်။ဘယ်နှစ်ရက်အားထုတ်ရင်ခုနှစ်ရက်နဲ့တရားရနိုင်တယ်တဲ့။တကယ်လို့များဉာဏ်ပညာထမ်းနိုင်တဲ့ပုဂ္ဂိုလ်ဆိုရင်ဘာမှအားငယ်မနေနဲ့တဲ့။ခုနှစ်နှစ်အားထုတ်တရားရနိုင်တယ်တဲ့။ ဘယ်နှနှစ်အားထုတ်ရမလဲခုနှစ်နှစ်အားထုတ်အဲ့တော့ဘုန်းကြီးတို့ယောဂီများတကယ်သာကြိုးစားနေအားထုတ်နေဆိုရင်မိမိပါရမီအားလျော်စွာတရားအသိဉာဏ်တွေမရနိုင်ပြီဘူးလားဗျာဒီတော့မိမိဘက်ကပို့ပို့စားစားအားထုတ်ရမှာလားကြိုးကြိုးစားစားလားကြိုးကြိုးစားစားကိုအားထုတ်ပါတွန်းအောင်ရောအောင်လေးအားမထုတ်ပါနဲ့အမြင်ကောင်းုံလေးအားမထုတ်ပါနဲ့မိမိရဲ့တကယ့်ကိုစေတနာထက်ထက်တန်တန်နဲ့ငါဒီကိုယ့်ရဲ့ကလေးအားထုတ်တဲ့အပြင်ကတော့ဒီနေရာတွင်ဘုံနဲ့လဲကြရင်ကြံ့သွားစမ်းလို့ရှိတယ် ငါရဲ့ရှုမှတ်မှုအမှတ်တရားကိုတော့အလွတ်မခံဘူးငါကြိုးစားမယ်ဆိုပြီးတော့အဲလိုသူတို့တွေကဝိညာဉ်ထားပြီးတော့ကြိုးစားရင်တရားတွေမရနိုင်ဘူးလားဗျာဒီတန်လေးကိုဘုန်းကြီးတို့မှတ်တမ်းလေးသင်ထားကြည့်အောင်အကျိုးတွေလားငါကိုမှတွင်းကကြံပါစေအယိုးတွေလားငါကိုမှ ကျင်းကပြန်ပါသည်အကျိုးမြင်နာငါကိုမှကျင်းကပြန်ပါသည် အရေးမြတာငါကိုမှကျင်းငါကြံပါ၏ဧတာခန့်ကြောင့်လူလုံးပြောင်း ပိန်ချောက်ပြားပြဖြစ်ပါစေဧတာခန့်ဆောင်လူလုံးပြောင်းပိန်ချောက်ပြားပြဖြစ်ပါစေ ဒုက္ခမရကမထာရံနဲ့မှတ်မယ်လေအမြတ်ဆုံးဒုက္ခမရကမထာရံနဲ့မှတ်မယ်လေ ပရိဒီကိုလည်းတသောသာအယုမြတိ၎င်းနာရုသာကြောမြတိ၎င်းအာဓိသာယုမြတိ၎င်းကာမံအဝတုတ်တုအကေဝီသာကျင့်ကြံရင်ကျင့်ကြံမရှိတော့လေငါဤပရိဒီကို၌မန္တလောဟိတအတအတုမြာဤကာမံဥပတုတ်တုအကေဝီသာခန္ဓာကံ၆ရှင်၆ပါးစီတော့ဝိရိဒထာမေနာယောက်ျားတို့၏အစွမ်းဖြင့် ဝိနာပရသမီနာယောက်ျား၏ရှင်ရှင်အကျိုးသာအထုံမှုဖြင့်ယထာနံကျင်မဲ့ဘုံနိဗ္ဗာန်ဟုသောဌာနတို့နတ္တတာဗံမရောက်သေးမရရေဇာဌာနထုံမဲ့ဘုံနိဗ္ဗာန်ဟုသောဌာနတို့အပ္ပတဝဝမရောက်သေးသည်များကာလပတ်လုံးဝရိယတာကျိုးသာပွားများအထုံမှု၏သန္တာနာနောက်ဆုံးသန္တာနာနောက်ဆုံးယန္နာမြင်ခြင်းသည်

အဲ့ဒီပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာကိုယ်နဲ့အသက်ကိုငဲ့ကွင်းညာတာမှုမရှိတဲ့နဲ့သတ္တသကိရိယာယအနေအားဖြင့်မနာမယကြာမပြအောင်ကြည့်အမှန်တော့အမှတရားဒီနေအောင်ကြိုးစားပွားများအားထုတ်ပြီးတော့နေမယ်ဆိုရင်ခိုင်မတော့လေလေခိုင်အာယုံပေါ်မှာဉာဏ်ဉာဏ်ဆောင်မတော်လည်းပဲဉာဏ်ဉာဏ်အာယုံပေါ်မှာရပ်မပြန်တော်လည်းပဲရပ်တဲ့အာယုံပေါ်မှာသွားတဲ့ခါမှလည်းပဲသွားတဲ့အာယုံပေါ်မှာလျောင်းတဲ့ခါမှလည်းပဲလျောင်းတဲ့အာယုံပေါ်မှာ ဤရှုမှတ်ရာအာယုံပေါ်မှာရှုစိတ်တွေစွဲမြဲစွာတတိကပ်ပြီးတော့ရှုမှတ်ပွားများအားထုတ်နေမယ်ဆိုပါရင်အဲဒီလိုမိမိရဲ့ခန္ဓာကိုယ်ကိုငဲ့ကွယ်ညှာတာမနေပဲနဲ့ပရိဒံဝရိယစိုက်ပြီးတော့အမြဲတမ်းကြိုးစားနေနဲ့ပွားများနေနဲ့ဆိုပါရင်အဲဒီပုဂ္ဂိုလ်မှာတရားဝရိယတတိတမာရိပညာဣန္ဒြေတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်လေးထည့်လို့တရားတွေမတွတ်တက်နိုင်ဘူးလားဗျာ။ တရားတွေတုတ်တက်လာနိုင်တယ်တကယ်လို့မိမိရဲ့ခန္ဓာကိုယ်ကိုညှားနေတယ်ဆိုရင်တရားရောကျူးစားပါဦးမလားကိုယ်ခန္ဓာကိုယ်လေးကိုပြန်ပြီးတော့ငါတော့ပြင်ခုဂျပန်လေးပြင်နည်းနည်းပိန်သွားပြီခင်ဗျအင်းကြီးတွေတောင်ခြောင်သွားပြီစိတ်ကဖြင်းနေတာကိုယ်စိတ်ထဲမှာကိုအင်္ဂလိပ်တောင်ခြောင်သွားပြီလို့ထင်နေတာတော့ကိုယ့်ဟာကိုမျက်နှာလေးတစ်ခါနဲ့လက်နဲ့စမ်းတတ်ပြီးတော့ပယိုးတွေတောင်ပေါ်နေပြီလို့စိတ်ကထင်ဒါကိုယ်ခန္ဓာကိုယ်ငဲ့နေတာငဲ့နေတာညှားနေတာခေါ်တယ် အဲလိုခန္ဓာကိုယ်ကိုငဲ့ညာနေလို့ကတော့ဖြင့်မိမိလိုချင်တဲ့တရားအတုညာတူတွေရနိုင်ပါမလားမရနိုင်ဘူးတကယ်ကိုမိမိခန္ဓာကိုယ်ကိုငဲ့ကွင့်ညာတာမနေရဲနဲ့မိမိရဲ့အသက်ကိုလည်းငဲ့ကွင့်ညာတာမနေရဲနဲ့တရားအားထုတ်ရင်းနဲ့ဖြင့်အသက်ပါတောင်သိခြင်းသိတော်မလို့ရှိတရားအားထုတ်ရင်းနဲ့သိရတာကမှငါမှမြတ်သေးတယ်ဒီတော့တရားကိုယ်တာဒီဇိုင်းမှမှရှေ့မှနောက်မှစက်နေအောင် ငါကြိုးစားမယ်ဆိုပြီးလုံးနာကြိုးကိုပြီးတော့တကယ်ကြိုးစားအားထုတ်ရင်အိန္ဒြေတွေဟာကွဲပြားမလားညီညွတ်လာမလားအိန္ဒြေတွေညီညွတ်လာတာနဲ့အမြဲမိမိအားထုတ်နေတဲ့ဝိပဿနာတရားတွေကရောဆုံးယုတ်မှလားတိုးတက်မှလားတိုးတက်လာလိမ့်မယ်ဒါကြောင့်ကိုယ်နဲ့အသက်ရက်ရက်မခင်လုံးလကျိုးကုတ်အားထုတ်ပါလျင်အိန္ဒြေ၅ချက်တိုးတက်ကြုံရင်ပြင့်ကြံတုံလန်းဆုံးနိဗ္ဗာန်ဝင်လို့ဒီမှာသံပုံလေးရေးတာလေဒါလေးသိကြည့်ရအောင် ကိုနှင်းအပ်တဲ့ငှက်ရက်ဆက်မခင်လုံလာကျိုးကုန်အားထုတ်ပါလျင်ဣန္ဒြေငါးကျင်တုတ္တဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင် ကိုနှင့်အသက်ရက်စက်မခင်လုံလာကျိုးကိုအာထုတ်ပါလျင်ဣန္ဒြိငါဖြင့်တုတဲဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်သိကြည်ပါ ကိုနှင့်အသက်ရက်ဆက်မခင်ကိုနှင့်အသက်ရက်ဆက်မခင်လုံလာကျိုးကိုအာထုတ်ပါလိမ့်ဣန္ဒြေငါးချက်တိုးတက်ဆုံးလင် ရှင်းကြသောလမ်းဆုံးနေရာဝင်ပြီးတော့မိမိရဲ့ခန္ဓာကိုယ်နဲ့အသက်ကိုမငဲ့ပဲမငဲ့ွက်ပဲနဲ့တရားရရေးကိုယ်တာကျေစုပြီးတော့မိမိကတတိထဝရိယစိုက်ပြီးတော့ကြိုးစားမယ်အားထုတ်မယ်ဆိုရင်တရားရေးမရနိုင်ဘူးလားရနိုင်တယ်အဲလိုဒီမှာမိမိရဲ့ခန္ဓာကိုယ်နဲ့အသက်ကိုမငဲ့ွက်ပဲနဲ့ ရေးစစ်စစ်သဘောထားပြီးတော့ကြိုးစားအားထုတ်ပြီးတော့တရားအသိဉာဏ်လူတွေရသွားတဲ့ပုဂ္ဂိုလ်မြတ်စွာဘုရားသာသနာမှာမရှိသေးဘူးလားဗျာ။ဒါကြောင့်မြတ်စွာဘုရားရှင်ရဲ့သာသနာတော်မှာတကယ်စံတော်ဝင်ပုဂ္ဂိုလ်တွေရှိပါတယ်။တကယ်ကိုစံတော်ဝင်တဲ့ပုဂ္ဂိုလ်တွေရှိတယ်။တကယ်ခန္ဓာကိုယ်နဲ့အတိတ်ကိုမငဲ့ကြွဆင်းနဲ့ဘုန်းကြီးတို့မြန်မာနိုင်ငံရဲ့ယဟန္တာနဲ့ပုဂ္ဂိုလ်လူများဆိုတဲ့တမန်ကြောင်ကြီးကြည့်လိုက်စမ်းအဲဒီမှာတကယ်ကိုမထင်တဲ့ကြီးတွေဟာ အသက်နဲ့ခန္ဓာကိုယ်ကိုမငဲ့ကွက်ဖဲနဲ့တရားရရေးကိုရှိရှိပြီးတော့ဒုသံအာထုတ်တော်မူပြီးတော့တရားတွေပြည့်စုံသွားတဲ့ပုဂ္ဂိုလ်ကြီးတွေပုဂ္ဂိုလ်မြတ်ကြီးတွေမရှိပြီဘူးလားဗျာရှိကြတယ်မြတ်စွာဘုရားလက်ထက်တော်ခါကာလကလည်းအဲ့လိုပုဂ္ဂိုလ်ကြီးပုဂ္ဂိုလ်မြတ်တွေမြောင်များစွာပေါ်ထွန်းနေပါတယ်ဘုရားရှင်ကိုရမေจิตတဝတ္ထုပြင်မှုဇေတဝန်ကျောင်းမှာတရင်တုံးပြီးတော့နေစမှာ သသွေးတရားဖြစ်ပြီးအမျိုးကောင်းသားတဦးကမြတ်စွာဘုရားရှင်ကိုရမေကြီးရဲ့တရားကိုဒီနာကြားခွင့်ရခဲ့တယ်။တရားရှင်ကိုရမေကြီးဟောကြားတဲ့တရားကိုနာကြားပြီးတဲ့အချိန်မှာတရားတရားကိုအမတန်ကိုထက်သန်ပြီးတော့ဘုရားရှင်ရဲ့တရားတို့ခန္ဓာညာရောက်ပြပွားလို့တဲ့သိက္ခာနာတွေဖြစ်ခဲ့တာ။ဒါပေမဲ့စဉ်းစားရင်ဘုဗ္ဗံလူလောက

ပြီးဆုံးလို့ပြိတ္တတွေပြန်သွားပြီဆိုတဲ့အခါကျတော့မြတ်စွာဘုရားရှင်ဓမ္မသွားပြီးယုတိသောရှိခိုးဥချပြီးတော့ယဟန်ပြုခွင့်တောင်းပါတယ်ဒီကမှာဘုရားရှင်ကိုရောင်မြတ်ကြီးကမိဘမြန်ရှိခဲ့ရင်မိဘနှစ်ပါးရဲ့ခွင့်ပြုချက်ရမှာမိမိမှာတခြားတိုင်ပင်ရမယ်ပြောဆိုရမယ်ခွင့်တောင်းရမယ်ပုဂ္ဂိုလ်ရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့ခွင့်ပြုချက်ရမှာလားငါဘုရားသာသနာမှာယဟန်ပြုခွင့်ပေးတယ်လို့မြတ်စွာဘုရားကအမိရှိပြီးတော့မိမိ ခွင့်တောင်းရမယ့်ပုဂ္ဂိုလ်တိုင်ပင်ရမယ့်ပုဂ္ဂိုလ်ရှိရင်အဲ့ဒီမှာတိုင်ပင်ပြီးတော့မှခွင့်ပြုချက်ရမှငါဘုရားထံလာခဲ့မြတ်စွာဘုရားကမိတ်ရှိပါတယ်ဒီကမှာဘုရားရှင်ကိုရောင်မြတ်ကြီးကိုလက်ဟုတ်ချီမရှိခိုးပြီးယူသေးသောရှိခိုးပြီးတဲ့အခါကလည်းကြတော့လက်ရရင်လှည့်ပြီးတော့မြတ်စွာဘုရားထံကနေခွာလို့မိမိအိမ်ပြန်ရောက်တဲ့အခါကျတော့မိမိမှာမိဘနှစ်ပါးမရှိပေမဲ့ညီငယ်ရှိနေမိမိကိုမိခိုနေတဲ့မိမိရဲ့ညီငယ်လေးရှိတယ်ညီငယ်ရဲ့ဇနီးဖြစ်တဲ့ခင်မတော်ရှိတယ် အဲဒီမှာသူကတော့လူလွတ်ဆိုတော့တခြားပုဂ္ဂိုလ်ကိုခွင့်တောင်းနေရမလို့ညီငယ်လေးကိုသာမိမိအတိပေးပြီးတော့ခွင့်တောင်းမှဖြစ်မယ်ဆိုပြီးတော့ညီဖြစ်တဲ့ပုဂ္ဂိုလ်ကိုသုလတိတ်တာပေါ့ညီဖြစ်တဲ့ပုဂ္ဂိုလ်ကသုလတိတ်တာအကိုဖြစ်တဲ့ပုဂ္ဂိုလ်ကမဟာတိတ်တာသုလတိတ်တာဖြစ်တဲ့ညီငယ်ကိုယဟန်ပြုဖို့ရအတွက်ခွင့်တောင်းမှအဲ့လိုခွင့်တောင်းတဲ့အခါကာလကြတော့ညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကဒီအကိုကြီးကိုအဖအရာထားပြီးတော့အားကိုးနေရတာဖြစ်တယ် အကိုကြီးကိုအဖအရာထားပြီးတော့အားကိုးနေရတာဖြစ်တော့အကိုကြီးယဟန်မောင်ကိုဝင်ရောက်သွားမှကိုသူမလိုလားဘူးမလိုလားတဲ့အတွက်ကြောင့်မို့ခွင့်မပြုနိုင်ဘူးတငုံကိုတည်ရင်နဲ့နောင်တော်ဖြစ်တဲ့ပုဂ္ဂိုလ်ကို အမျိုးမျိုးတားဒါပေမဲ့လို့လည်းပဲဒီမှာဆုံးဖြတ်ချက်တွေလည်းချခဲ့ပြီးပြီမြတ်စွာဘုရားရှင်ရဲ့သာသနာတော်ဝင်ရောက်ပြီးတော့ဒီယဟန်တရားတွေကိုလည်းကြိုးစားအားထုတ်ခြင်းနဲ့ဆန္ဒတွေဖြစ်နေပြီဆိုတော့ ဘယ်လိုမှကိုသူဟာလည်းပဲနောက်မဆုံးနိုင်တော့ဘူးသာနာတော်ဝင်ရောက်လို့တဲ့ဆန္ဒတွေဖြစ်ပြီးတော့အဲ့ဒီမှာရှိတဲ့ပစ္စည်းဥစ္စာတွေအားလုံးညီငယ်ကိုပဲအားလုံးလွတ်အပ်ထားခဲ့တယ်။ပရိ40မြတ်ကျွယ်ဝချမ်းသာအဲ့လိုပရိ40မြတ်ကျွယ်ဝချမ်းသာတဲ့ပစ္စည်းဥစ္စာတွေကိုအားလုံးညီငယ်ကိုလွတ်အပ်ညီငယ်ကိုလည်းပဲခွင့်ပြုဖို့အမျိုးမျိုးချုံးမော့ပြောတဲ့အခါကျတော့မှညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းခွင့်ပြုခြင်းမင်းနဲ့ခွင့်ပြုလိုက်ရ။ညောင်တော်ရဲ့ဆန္ဒကိုလည်းဘယ်လိုမှတားမရမှသိတော့ခွင့်ပြုလိုက်ရ။ အဲလိုခွင့်ပြုချက်ရတယ်ဆိုရင်ပဲတရားရှင်ဘုရောမြတ်ကြီးထံမှာရောက်ပြီးတော့မြတ်စွာဘုရားတပည့်တော်အင်းကခွင့်ပြုချက်ရခဲ့ပါတဲ့အကြောင်းကိုမြတ်စွာဘုရားရှောက်တယ်ခါကြတော့ဘုရားရှင်ဘုရောမြတ်ကြီးကရဟန်းတော်တော်ကိုခေါ်ပြီးတော့မဟာဒိဋ္ဌကိုယဟန်ပြုပေးဖို့ညွှန်ကြားလိုက်တယ်ခါကြတော့အဲ့ဒီမှာယဟန်တော်များကလည်းပဲယဟန်ပြုပေးလိုက်ကြတယ်သူ့ရဲ့ဘွဲ့မိကိုလည်းပဲမဟာဒိဋ္ဌဆိုပြီးတော့ဒီလိုပဲဘွဲ့မိခေါ်ကြပါတယ် အဲ့ဒီမဟာဒိဋ္ဌမထေရတာဝတိတိဇေရဝံကျောင်းမှာ9နှစ်တိုင်းတိုင်းကံကြီးကံငယ်ဆောင်မဆောင်နည်းမှစပြီးတော့ပရိယတ်တိစာပေများကိုသင်ကြားပြီးတော့နေပါမယ်။ငါနဲ့လွန်မြောက်လာတဲ့အခါကျတော့တတိတံဝေကတွေဖြစ်လာတယ်။ဟာသာသနာတော်ဝင်ရောက်လာတာ။တန်တရာဝတ္တဒုက္ခတော့တန်တရာဝဆင်းရဲကလွန်မြောက်ရာဖြစ်တယ်။အကျင့်တရားတွေကိုအားထုတ်ဖို့ဝင်ရောက်လာခဲ့တာဖြစ်တယ်။ဒီတော့ငါမှာ တန်တရာလွတ်မြောက်ရာဖြစ်တဲ့အကျင့်တတိပဋ္ဌာန်တရားတွေလည်းငါအာမထုတ်ရသေးပါလားဒီတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးထံမှာကမ္မထံတောင်းပါပဲဆိုပြီးတော့ဘုရားရှင်ကိုရောမြတ်ကြီးထံမှာကမ္မထံတောင်းတဲ့အခါကျတော့ဘုရားရှင်ကိုရောမြတ်ကြီးကဣဒ္ဓဘိကဝေဘေကုကာယကာယ ानु ပတိဝိဟာရတိအာတပိတံပဇံသောတတိမဝိနေယလောကေပိဇာဒေါမနတံဝေရဏတုဝေရဏ ानु ပတိဝိဟာရတိအာတပိတံပဇံသောတတိမဝိနေယလောကေပိဇာဒေါမနတံ စေတေစိတ္တနုပတိဝိရတိအာတာပိသံပေဇံသောတတိမဝိနိယလောကေပိဇာဒောမနတံဓမ္မေတုဓမ္မနုပတိဝိဟာရတိအာတာပိသံပေဇံသောတတိမဝိနိယလောကေပိဇာဒောမနတံဒီတတိပဋ္ဌတရားရှုပွားအထုတ်ပုံနေအနေအချင်းဘုရားရှင်ကိုရောမြတ်ကြီးကာယ ानु ပတနာဝေနာ ानु ပတနာစိတ် ानु ပတနာဓမ္မ ानु ပတနာစသည်တတိပဋ္ဌတရား၏ရှုပွားအထုတ်ပုံနေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားသင်ပြပေးလိုက်တယ်။ ဒီကမ္မဘုရားရှင်ကိုရောမြတ်ကြီးထံကနေပြီးတော့ကမ္မထံကိုယူလို့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပြီးတော့သင်လျော်ရဖြစ်တဲ့သင်္ကန်းကြောင့်ဘောမှာချင်းကပ်ပြီးတော့ငါတရားအထုတ်မယ်ဆိုပြီးတော့သင်္ကန်းကြောင့်ရှာတတော်ဝင်တတော်ထွက်တတော်ဆင်းတတော်တက်အနေအားဖြင့်သင်္ကန်းကြောင့်ရှာလို့မိမိနဲ့တဲ့လျော်လျော်ပတ်တဲ့သင်္ကန်းကြောင့်လေးရရှိတဲ့ခါကာလကြတော့အဲ့ဒီသင်္ကန်းကြောင့်လေးတတ်တရရအနေအားဖြင့်တန်ရှင်ရပြုလုပ်ပြီးတဲ့ခါကြတော့သင်္ကန်းကြောင့်မောမနေလို့ ရသော်ဘုရားတန်ခါနေပြီးတော့ကမ္မထာယူလာတဲ့ကမ္မထာနိလန်းအတိုင်းပဲရှုမှတ်ပွားများအထုတ်ပြီးတော့နေတယ်။ရှုမှတ်တဲ့အခါမှလည်းပဲတကယ်ကိုကြိုးကြိုးစားစားအနေအချင်းစက္ကန့်မိနစ်နာရီမလတ်အောင်အမူအရာတိုင်းအမူအရာတိုင်းကိုမပြတ်တမ်းအနေအချင်းရှုမှတ်နေတဲ့ကာယ ानु ပသနာနည်းအနေအချင်းကိုယ်မူရာတွေဖြစ်ပေါ်တိုင်းဝေဒနာ ानु ပသနာအနေအချင်းခံစားမှုဝေဒနာတွေဖြစ်ပေါ်တိုင်းစိတ် ानु ပသနာအနေအချင်းစိတ်တွေဖြစ်ပေါ်တိုင်း ဝိတ္တ ानु ပသနာအနေအချင်းလည်းပဲစိတ်လေးဖြစ်တိုင်းဖြစ်တိုင်းအနေအချင်းရှုလို့ဓမ္မ ानु ပသနာအနေအချင်းသဘောအာယုန်လေးတွေတင်ရှားဖြစ်ပေါ်တိုင်းအနေအချင်းရှုပွားအထုတ်ပြီးတော့နေတယ်ဒီလိုကြိုးကြိုးစားစားအထုတ်နေပေမဲ့လို့လည်းပဲပါရမီကမပြည့်စုံသေးတဲ့ခါကဏ္ဍကြတော့သူ့မှာတရားအဋ္ဌဉာဏ်တွေမရသေးဘူးပေါ့သို့တော်လည်းပဲဇွဲမလျှော့တဲ့အနေအချင်းဒီတရားတွေကိုကြိုးကြိုးစားစားအနေအချင်းအထုတ်ပြီးတော့နေတယ်ဒီလိုကြိုးစားအထုတ်ပြီးတော့နေခြင်းမှာ ကြံရကြတယ်အိမ်မှာညီဖြစ်တဲ့ပုဂ္ဂိုလ်ခင်မဖြစ်တဲ့ပုဂ္ဂိုလ်ညီဖြစ်တဲ့ပုဂ္ဂိုလ်ကတော့ဖြင့်နောင်တော်ကြီးအပေါ်မှာခွင့်မပြုနိုင်ပေမဲ့လို့လည်းပဲနောင်တော်ကြီးရဲ့ဆန္ဒကိုဖြည့်ဆည်းဖို့တဲ့အနေအချင်းခွင့်ပြုလိုက်ရတယ်။ဟိုကြံရတဲ့ခင်မဖြစ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာတော့ဖြင့်ဘာကြီးတွားပြီးတော့အတွေးတွေဝင်နေတယ်လဲဆိုတော့ပစ္စည်းဥစ္စာများမိမိအပြည့်အစုံရလာပြီဆိုရင်ချမ်းသာလာတဲ့ပုဂ္ဂိုလ်ဟာဆင်းရဲသွားမှတုတ်ကြောက်တာ။ ။နည်းနည်းချမ်းသာပြီးသားပုဂ္ဂိုလ်ကဆင်းရဲသွားမှာကိုအင်မတန်ကြောက်တယ်။လူတွေတန်းတဲ့နေရာမှာတောင်မှတချို့ပုဂ္ဂိုလ်များဟာအင်မတန်စဉ်းစားမိမိပိုင်ဆိုင်နေတဲ့ပစ္စည်းဥစ္စာတွေယုံနေသွားလိမ့်မယ်။ဘုံကြီးဆင်းရဲသွားလိမ့်မယ်လို့စိတ်ကစိုးရိမ်စိတ်တွေအများကြီးရှိတဲ့တချို့ပုဂ္ဂိုလ်။ဒါလူတိုင်းပုဂ္ဂိုလ်တိုင်းမှာတော့မဟုတ်ပါဘူး။တချို့ပုဂ္ဂိုလ်များမှာဆိုလိုပါလေ။တတတရားနေတဲ့ပုဂ္ဂိုလ်များပေါ့။မိမိရဲ့ပစ္စည်းဥစ္စာတွေယုံနေသွားမှာကိုအင်မတန်စိုးရိမ်ပြီးတော့ဆင်းရဲသွားမှာသိကြတယ် ဓာတတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များတော့ဖြင့်မိမိရလာတဲ့များလှူဖို့ကြီးတဲ့စိတ်ထဲမှာစဉ်းစားနေဘယ်ကရလားညာကလူညာကရလားဘယ်ကလူပဲဒီလိုပဲလူနေလူချင်းနေတာပဲအလူရည်စက်လက်နဲ့မကွာလူချင်းနဲ့ဆန္ဒတွေလူချင်းနဲ့တရားတရားတွေတက်တယ်အခုဒီမှာလည်းပဲသတ္တတရားနည်းတဲ့ပုဂ္ဂိုလ်ဆိုတော့ခင်မဖြစ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာတကယ်လူများခဲဟုတ်ဖြစ်တဲ့ပုဂ္ဂိုလ်ကြီး သာသနာတော်ကောင်းမပြောမှု့လို့လူများထွက်လာမယ်ဆိုပါရင်အရုပ်ပိုင်းဆိုင်နေတဲ့ပြည်စည်းဥစ္စာတွေကိုတဝက်ခွဲဝေပြီးတော့ပေးနေရနိုင်မယ်။တကယ်လို့လားတဝက်ခွဲဝေပြီးတော့ပေးရမယ်ဆိုပါရင်တို့ချမ်းသာမှုတွေဟာယုံနေပြီးတော့သွားလိမ့်မယ်။ဒီတော့ဒီခဲအိုကြီးပြန်မထွက်လာမှကောင်းမယ်။ဘယ်လိုဆောင်ရရပါမလဲလို့အများကစဉ်းစားပြီးတော့မလုံးသွင်းနေတယ် ee onye nya dị na ebe deya abụ m mee ya ir be ndị mi a na gide ya ee ọ bụ ihe ndebere ụla adanarịma biọba gnre adaara nwaye lirooluwollaarịr tie n'ihi bayị ayị naebe icele iji ụzra iwu deweka we de ya maụ te wi naeke gị echebirimiriayị n dir gaaaanke bairolarị ဘယ်လိုပြန်ဖြစ်ပေါ်လာမလဲဆိုတော့ခိုးသားဓမ္မအလိုလိုခေါ်ယူပြီးတော့အခါကျင်းကိုပြီးပြီးတော့တတ်ထိုင်းရလို့ရှိရင်ကောင်းမယ်ဒီလိုအကြံရုံမှလည်းအကြံတွေဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတဲ့အတိုင်းနဲ့အဲ့ဒီမှာခိုးသားဓမ္မတွေကိုခေါ်ယူပြီးတော့ဝိသတတိသောရိတုတိတိတဲ့ဝိသတတိသောရိငါရတော်ခိုးသူတို့ကို ရာတင်္ဂတင်္ဂအချမ်းရရှိသောငါးယောက်သောခိုးသူအကြီးတို့ကိုခိုးသူတွေအကြီးမှုဖြစ်တဲ့ခိုးတတ်တဲ့မြတ်ယူတွေနဲ့တိုင်ပင်နေအသေးအယူအနေအချင်းပြုလုပ်ကြတယ်အဲလိုအသေးအယူပြုလုပ်လို့အငင်းများအားလုံးအသေးအယူတည့်သွားပြီဆိုတဲ့ဒါကြတော့ဒုက္ခတာနံစီဤတံဝောရောပိတာဒုက္ခတာသွားကြကုန်လောနန္ဒုမဟာတုဒ္ဒမထေရကြီးကို

အဲဒါမဟာဒုဒမထေရကြီးကိုတခါတည်းတဲရဲဝင်ပြီးတော့ဆရာကြကျောင်းလေးတွေတွေ့ရနေလို့အဲဒီကျောင်းတွေဖွင့်ပြီးတော့မဟာဒုဒမထေရကြီးကိုကိုယ်တော်ကြီးကိုဆရာကြတော်ဝင်တရားတော်တရားစွန့်တရားတော်နဲ့ဆရာရဲ့ဆရာကြတော့မဟာဒုဒကိုယ်တော်ကြီးပြင်းတုံးတဲ့သင်္ကန်းဆောင်တွေကိုရောက်လို့အဲလိုတွေ့ရဆိုရင်မဟာဒုဒကိုယ်တော်ကြီးကိုဝိုင်းခံလိုက်တယ်တုံးတုံးတဲ့တုံးခံနေရပြီးဝိုင်းခံလိုက်တယ် ဒီလိုနာတုတာကိုရောကြီးကိုဝိုင်းပြီးတော့တားတဲ့ကကနာကြတော့နာတုတာကိုရောကြီးကသူ့ကိုအားလုံးဝိုင်းတာတာကိုသူ့ရဲ့အခါကြတော့မောင်တို့ငါထမ်းကဗာမြန်လူချင်းလူလဲလို့မိပါတယ်ဒီလိုမျိုးတဲ့ခါကဏ္ဍကြတော့အဲဒီမှာကိုယ်တော်တရားကြီးဖြစ်တဲ့အကြီးမျိုးဖြစ်တဲ့ပုဂ္ဂိုလ်ကအရှင်ဘုရားတန်ခါတခြားဘာမှလိုခြင်းလို့မဟုတ်ပါအရှင်ဘုရားရဲ့အတုကိုယ်တော်လိုခြင်းလို့လာကြခြင်းဖြစ်ပါတယ်လို့ဒီလိုပြောလိုက်တဲ့ဆိုရင်လည်းမဟာဒိဋ္ဌကိုယ်တော်ကြီးအားလုံးတတိထားမိပြီ။

အဲ့လိုခွင့်တောင်းတဲ့သာသနာကြတော့ကုသဓမ္မအကြီးမှုပြုတဲ့ပုဂ္ဂိုလ်ဟာအရှင်တရားမှာဘာများအာမခံချက်ပေးနိုင်မလဲ။ဒါကြောင့်လို့အရှင်တရားထွက်ပြီးသွားမယ်ဆိုရင်သူတို့ရတဲ့ရတဲ့အခါပြင်းနေနေရာရောဖြစ်မှရှိရင်။ဒါကြောင့်အရှင်တရားဘာများအာမခံချက်ပေးနိုင်မလဲလို့ဒီလိုကြောက်တာတဲ့သာသနာကြတော့မာဒုဒကရောကြီးဟာမိနာမရှိနေတဲ့ဥဒ္ဒနာကြောက်တုံးကြီးကိုယူယူပြီးတော့သူတော်နှစ်ချောင်းကိုသူတော်နှစ်ချောင်းကိုစံတန်းပြီးတော့သာသနာကြတော့ လူကောင်းကိုတခါနဲ့ကြောက်တိုင်းနဲ့ရိုက်ချိုးလိုက်တယ်ရိုက်ချိုးပြလိုက်တယ်ဘယ်လိုဒီကောင်ကိုကြောက်တုံးနေနေလို့ကြည့်လို့ဒီကကြတော့ဒီကောင်ဟာစပန်ကျူးတာပြီးတော့အဲ့ဒီမှာပြည်ပြီးကျင်းနေရနေအောင်ဒုတိယလေးကိုပြန်ဆင်းတယ်ဒီလိုကျူးတာရဲ့ကျင်းကားကရမလုံနိုင်တဲ့ကျင်းကားကရရောက်တဲ့မှာမဟာဒုတာကိုယ်တော်ကြီးကဒါကလို့တဲ့ဒါငါရဲ့အာမခံချက်ပါတယ်ငါဒီနေရာနဲ့နေပြီးတော့ဘယ်မှမသွားနိုင်တော့ပါဘူး

etiyere edoka doka we anebe ila iwere rụ ire na ị na-ejinaeo gra aa si na ejwila na oju ga ahịa oju na-enye ha naebe were narịa a di bonarịgara were ocila elwe ouobagbalara ebe mellee mahadda gụrụarụg ganiye ebenga na gụa ganị ahị oji nee diri nwe ya iri ajọre de ya gl ebiri doka ama bana abụo ya neci teyaaarịyana agụ ịzeibụya ayọdaya ayọnire meleci ma bọ a adị ire ဒီလိုကျင့်တာပွားများအားထုတ်ရင်းကနေပြီးတော့ဝေနာကပြင်ဆင်လာတဲ့အခါဝေနာကိုသိတိုင်းပြီးတော့သိမှတ်တယ်။ဒီယောဂပုဂ္ဂိုလ်များဝေနာလေးဖြစ်ပေါ်လာလို့ရှိရင်အဲဒီဝေနာလေးကိုတရားဆိုင်ပြီးတော့ရှင်းတယ်။ရှင်းတယ်ဆိုတာဘုန်းကြီးတို့ယောဂီများဝေနာပြောင်းအောင်ရှင်းတာလားသိအောင်ရှင်းတာလား။ဝေနာရဲ့သဘောလေးကိုသိအောင်ရှင်းတာ။ဝေနာလေးတိုးလာရင်တိုးလာမှသိအောင်ရော့တယ်ရော့တယ်မှသိအောင်ရွတ်တယ်ရွတ်တယ်မှသိအောင် ဒီလိုမျိုးပဲနဲ့ဝေဒနာလေးပုံစံချုပ်ပြောက်သွားပြီဆိုရင်အဲဒီဝေဒနာလေးပြောက်သွားပြီဆိုတာသိအောင်အဲဒီသဘောလေးသိအောင်ရှိနေတာဒီလိုရှိနေရင်ကဝေဒနာလေးကတိုးတိုးလာနေတယ်အဲဒီတိုးလာတဲ့ဝေဒနာလေးကိုပဲရှိနေတယ်ရေရေတန်းနေတယ်ရေတော့ဝေဒနာကိုရှိနေတယ်ဒီလိုရှိရင်ဝေဒနာကိုသိတယ်ဝေဒနာဝေဒနာဧခံတုတ္တဟတိနံပိစ္ဆေခံတပရိတုတ္တံတိနံနိတယပတိတိတမေဇံဥပ္ပစ္စည်း ဝေနာဝေနာကိုဝိသပိတ္တဝါခါယတိနာတိနာကိုပြည့်စုံတတ်တဲ့ရှင်ရှင်တော်သုရတာတိတ်တမထေအားသရုတ္တံစင်ကြတတ်တိနာတိနာကိုနိဗ္ဗာန်မိတိပိပိပံမောဇံမတ္တဝါမြတ်တို့တို့ပိပိပံမောဇံတို့ဥပ္ပတိဖြစ်တော်ဝိနာနေ၏ဝိညာဏတိနာဝေနာဝိသံတုတ္တဝါဝေနာကိုခွာပြီးတော့မှတိနာရှင်ရှင်တော် na eiye na aha e r ya enha ee detụụa na a etinye diro na bg e e rị n'elgika garai garị na ud a ewe gadịb ya ụya re na wee na ha krị ka a d arewe na aa aral krị e gra a aya ya ya ya ya ma na na-awubekara na-apịnzị na-awube ala babrr a စိုက်ပွဲဝင်တဲ့ပုဂ္ဂိုလ်များဆွတ်တန်းများလို့ပေါ့သူကလည်းလက်နဲ့နဲ့ကိုယ်ကလည်းလက်နဲ့နဲ့မနှချင်းဆိုင်ရင်းဆိုင်တက်ရတယ်လို့ပေါ့သူကလည်းဝေဒနာကိုယ်ကလည်းရဲတယ်လို့ကျတော့ငငါနဲ့ပေါ်တယ်နဲ့ပေါ်လို့ဆိုငငါနဲ့ရှိမှတ်တယ်ဆိုတော့ဇောတန်းတိုင်းနဲ့တက်လို့ရှိမှတ်တယ်အဲဒါကဝေဒနာကိုတက်လို့ရှိမှတ်ပြီးတော့ခံရလို့ခေါ်တယ်အဲ့လိုတက်လို့ရှိမှတ်ရင်းနဲ့မင်းတို့ကရှိမှတ်လို့တဏှာပฏิပဒါတို့အားကားလို့ရှိရင်ပฏิပဒါတို့အားကားလို့ရှိရင် ဝိပဿနာလို့ဘယ်နဲ့ကြားတာလဲမတွေ့ရဘူးလားတွေ့တယ်တွေ့တယ်ဒါဝိညာဉ်ကတည်းကစဉ်းစားပြီးတော့ခြားတယ်နည်းဆုံးလို့ပဲဒီမှာအဲတကယ်လို့မင်းတို့ကရန်တူလာလို့ရှိရင်ရန်တူနဲ့တွဲရဲကြတဲ့ခါနဲ့မင်းတို့ပြင်းကန်ရင်ဆိုင်ပြီးတော့တိုက်ခိုက်ရင်ခြားတာလို့တိုက်ခိုက်ရင်လည်းပြီးတော့ဟုတ်အမေရလို့သူညူတာနာတကယ်လို့တည်းကစဉ်းစားပြီးတော့ဝိညာဉ်ကလုံငန်းအမှုလို့စဉ်းနိုင်တဲ့အခုဆိုရင် အရှိကံအာရုံလေးအရှိကံအာရုံကိုပြန်ပြီးတော့ရှိမှတ်ပြီးတော့တရားတော်မျိုးရှိတယ်အဲ့ဒါတော့ဓသရာဆရာများကတော့ဘယ်လိုဖွင့်ပြတယ်လို့ဆိုတော့ကြီးငန်းအစာပြုတယ်လို့တဲ့ဒီလိုတော့တရားရန်သူကိုလည်းပြုတယ်အစာကိုလည်းပြုတယ်အစာတစ်ခုကိုမြင်လို့ဆိုရင်အစာကိုပြုလိုက်ရန်သူကိုစမ်းကြည့်လိုက်အစာကိုပြုလိုက်ရန်သူကိုပြုလိုက်ဒီလိုပြုတယ် အခုယောဂီပုဂ္ဂိုလ်ကလည်းအဲ့ဒီဝေဒနာကိုတောက်ရောက်စိမှတ်ပြီးတော့မှဆာလို့မရဘူးဆိုရင်ဝေဒနာကိုရှိဝေဒနာကိုရှိရင်လည်းမိမိရဲ့အဆုတံလေးကိုပြန်ရှိဝေဒနာကတုတ်ပြီးတော့ပြင်းထန်နေပြီမလနာပြီးပြီဆိုရင်မိမိရဲ့အဆုတံကိုပြန်ပြီးတော့ရှိလိုက်တိုင်းနေတိုင်းနေတိုင်းနေတိုင်းနေသူနဲ့အရင်ပြန်ဆက်ပြီးရှိဒါပေမဲ့သူနဲ့အရင်ပေါ်မှာမိမိရဲ့အဆုတံကကျွဲကျွဲမြဲမြဲဆက်ပြီးတော့ပြီးနေပြီဆိုရင်ဝေဒနာကိုပြန်ကြည့်လိုက်ဝေဒနာမရှိတဲ့အတွက်ဒီဝေဒနာကိုလည်းမပြတာတွေ့ရလို့ ဒါလို့လို့ဆက်ရရှိမှပြီးတော့ခါရနာအစုကံကိုရှိပြီးတော့ခါရနာကဟင်းအစုကံရှိရင်းနဲ့ခါလိုက်တာဘယ်လိုလဲမှမိမိကအစုကံအာရုံကိုရှိနေရရှိနေရင်းကဝေနာကမလွန်မြောက်ဘူးဆိုရင်တခါတည်းဝေနာတိုးတိုးလာတယ်ဆိုရင်ဝေနာကတစ်ဖက်နဲ့ပြီးတော့မရှိရဘူးလားရှိရတယ်အဲ့ဒီတော့ပြင်းပြင်းတိုက်ကြတဲ့အခါစစ်တန်းကလေတခါတည်းကရင်ဆိုင်တိုက်လို့အောင်ပွဲနေရပြီဆိုရင်သွန်ခိုပြီးတော့တိုက်ရတာလေမရှိဘူးလား အဲ့လိုသုံးကိုတိုင်ရင်းနဲ့အောင်ပွဲရတာတွေရောမရှိဘူးလားရှိတယ်လေအဲ့ဒါအခုလည်းဝေနာကိုမိမိကတည့်ရရှိမှပြီးတော့မှလွန်မြောက်အောင်မရှိနိုင်လို့ဆိုရင်မိမိအရှိကံကိုရှိလိုက်ဝေနာလေးပြန်ရှိလိုက်ဝေနာကတိုးလာပြီဆိုရင်မိမိအရှိကံလေးပြန်ရှိလိုက်ဒါသုံးကိုတိုင်နေတာနဲ့အတူတူပဲစိတ်သားများသုံးကိုပြီးတော့တိုက်တယ်ဆိုတာကအခါနဲ့ဝေနာလေးကသွားပြီးသုံးကိုတိုင်လိုက်အင်အားမမြရင်နောက်ပြန်ဆုပ်လိုက်နောက်တစ်ခါသွားပြီးတော့ပြန်တိုက်လိုက်အင်အားမမြရင်နောက်ပြန်ဆုပ်လိုက် အဲလိုဆုံးကိုတိုင်ရင်းနဲ့ပဲနောက်ဆုံးကျတော့အောင်မွေးရတာတွေရှိတယ်လို့ပဲသူဝေနာကိုရှိတဲ့ကံမှလည်းတော့တော့ရှိမှလို့မလွန်နိုင်နိုင်တဲ့ဘူးဆိုရင်မိမိရဲ့အရှိတံလေးကိုပြန်ရှိပြီးတော့လွန်မဲ့သူဖြစ်အောင်ရှိမှတမ်းလို့ဆိုရင်မရဘူးလားလားရရင်ဒါဝေနာကိုခွာတဲ့နည်းပြဘယ်လိုလို့ဘုန်းကြီးတို့ရောကြီးများဘယ်လိုမှမရတော့ဘူးဆိုရင်ဣရိယာတို့နဲ့ခွာတယ်ဒါနဲ့ခွာတယ်ဣရိယာတို့နဲ့ခွာတာဆိုတော့ဒါရင်သူကတမ်းလို့ရှိမှလို့လည်းမလွန်နိုင်နိုင်တော့ dụna ahụ ụzụ naahị bya na aya doldoolgar a ba aaba ịrghara gobo onye argabi ala gịa oiwere nakiga rrar ihe bir gra d a adraa b gdayadba da wa r ဝိသုတပိပန္နာယဝိပဿနာယတံဝိနောဒုတဝံဝေနာဝိသံဒုတဝံဝေနာကိုခွာဝေနာဝိသံဒုတဝံတိဝေနာကိုခွာ၍ဟူဒီကယတ္တဥပ္ပန္နပြင်းထန်စွာဖြစ်နေတိုင်းသောဒုက္ခဝေဒနာဆင်းရဲသောဝေဒနာတို့ဒုက္ခဝေဒနာဆင်းရဲသောဝေဒနာတို့အနုဝတ္တဝါအရှင်မပြတ်လိုက်၍ ဝိပဿနာဝိပဿနာကိုအာရဘိတ်တော်ဟာအာထုတ်၍ဒီကအရှင်မပြတ်ရှိနေတာနော်ဒီလိုကျင်မာလူကျတော်ဘုရားကြီးကတက်ရောက်ရှိမှပြီးတော့ခွာလာကိုပို့ပြီးသဘောကျတယ်လို့ဘုန်းကြီးပြောခဲ့တယ်ဒီသက္ကရာဖွင့်တယ်ဒုက္ခဝေဒနာဆင်းရဲသောဒုက္ခဝေဒနာတို့အနုဝတ္တဝါစင်မပြတ်လိုက်၍ဝိပဿနာဝိပဿနာကိုအာရုဒ္ဓဝါအာထု၍ဝိထုတတိပန္နာယနာမရူပပရိစ္ဆေရသာသောဖြင့်ဇင်ဝိပဿနာဉာဏ်ဖြင့် ဝိပိဝိပဿနာဝိပိပฏิပန္နာယဝိပဿနာယနာမရူပပရိစ္ဆေရစသောကျင့်စဉ်ဝိပဿနာဉာဏ်ဖြင့်တန်တိုဆင်းရဲတဲ့ဒုက္ခဝေဒနာကိုဝိနောတိပဝါပေချောက်ယူဝါခွာ၏ဒီတော့ဘုန်းကြီးတို့ယောဂီများကတည်းကရှိမှပြီးတော့အဲ့ဒီဝေဒနာဥမှာတက္ကတက္ကတက္ကတက္ကတက္ကတက္ကရှိမှနေရတာကြတော့ဝေဒနာရဲ့သူ့ရဲ့ဒီမှာသဘောမှန်လို့သိလာတယ်လေစသည်သိလာတာလေးကပါလို့ဆိုတော့ ဥမာအပြင်ရှင်မျိုးစုလေးနဲ့ကျမ်းရဲ့ဖြစ်တာရဲ့နေရာကပူနေတဲ့ဝေဒနာမထင်ရှားဘူးလားဗျာအဲ့ဒီဝေဒနာလေးကိုယောဂီကပူတယ်ပူတယ်မရှိဘူးလားရှိတဲ့အခါကျတော့ပထမအနေအချင်းမိမိပူနေတာဟာငါချင်းမျက်စိကပူတာပူတာငါပဲလို့ဆိုတာအဲ့ဒီမှာမသိပေဘူးလားဗျာငါအနေအချင်းသွားပြီးဆွဲနေတာဟုတ်တယ်မို့လားငါချင်းမျက်စိကပူနေတာပူနေတာငါပဲအဆွဲကြီးနဲ့နောက်ပြီးတော့ချင်းမျက်စိဆိုတဲ့တဏှာကြီးရောပညာတဏှာကြီးရောမထင်ပေဘူးလားဗျာ ကျင်းနေတယ်အဲ့တော့ဒီမှာပူတယ်လို့တက်တာတက်တာရှုနေလို့ရှိစိတ်ကပူတဲ့အာယုန်လေးပေါ်မှာဆိုင်ပြီးတော့ကြာနေတဲ့အခါကျတော့ပူနေတာလေးရယ်ခံစားပြီးသိနေတာလေးရယ်နှစ်မျိုးလေးပူနေတာလေးရယ်ခံစားသိနေတာလေးရယ်ချင်းမျက်စိဆိုတာလည်းမထင်ရှားတော့ဘာပြီးတော့ကြမ်းနဲ့ထိနေတဲ့အထိဆိုတာလည်းမထင်ရှားတော့ဒါပဲသိနေတာလေဆိုရင် तू ပူမှုသဘောတက်တက်ကလေးနဲ့ခံစားသိမှုလေးပဲမသိပေဘူးလားဗျာ။ ပူးနေတာလေးကရုပ်ခါးခါးသိနေတာလေးကဒါလည်းနာမည်အဲ့ဒီမှာတကယ်တဘာဝလေးမြင်လာတကယ်ကိုငါဆိုတဲ့ဟိုမှာပညာတရားကြီးတွေအားလုံးပြောင်းနေရင်တော့သူရဲ့စိတ်ဆိုတဲ့ပညာတရားကြီးတွေလုံးဝမထင်ရှားတော့ဘူးပုံမှုသဘောတက်တဲ့ကလေးတွေခါးခါးပြီးသိနေတာလေးတွေပုံမှုသဘောလေးနဲ့သိမှုလေးတွေဒါလည်းခုပဲရှိနေတယ်အဲ့ဒီကဆိုရင်အတိလေးကအမှန်တိခေါ်မလားအမှားတိခေါ်မလားအမှန်တိဘယ်မလဲပညာတရားဘယ်မလဲပုံမှန်တရားဘယ်မလဲငါဘာမှမရှိတော့ ဥမာအဖြစ်ဘုန်းကြီးတို့ယောဂီများခေါင်းကိုက်တာလေးရှိတယ်ပထမတော့မိမိရဲ့ခေါင်းကြီးကိုက်နေတာမထင်ရှားဘူးလားဗျအဲတော့ကိုက်တယ်ကိုက်တယ်လို့ရှုနေတဲ့ခါကျတော့ဟောပထမပိုင်းတော့ခေါင်းကြီးကကိုက်နေတာပဲနောက်ကျတော့ဟောကိုက်နေတဲ့သဘောလေးနဲ့ခံစားသိနေတဲ့သဘောလေးဒါလေးနှစ်ခုတည်းပဲမတွေ့ရဘူးလားခေါင်းဆိုတဲ့ပြဉ္ညာပဒံကြီးရှိသေးရဲ့လားမရှိတော့ဘူးတကယ့်ကိုတဘာဝလေးယုံနာလေးကိုအမှန်တိုင်းမြင်လာတာအဲ့ဒါလေးကိုတက္ကတက္ကတက္ကတက္ကရှုနေတဲ့အခါကျတော့ဟောအဲ့ဒီခံစားနေရတဲ့ပူမှုလေးကလည်းပူပြီးတော့ဘာဖြစ်တာလဲ ပြတ်သားတာလေးတော့တွေ့ရတယ်။သူ့လိုလည်းဆိုလို့ရတော့သူ့သူလည်းသာဖြစ်တာ။ပြတ်သားတာတော့မျိုးတာတွေ့ရတယ်လားမမျိုးတာတွေ့ရတယ်။အဲ့ဒီခံစားမှုဝေဒနာလေးနဲ့တွေ့မှုလေးကမမျိုးတယ်လို့ရှင်းရှင်းလင်းလင်းမတွေ့ရဘူးလား။အဲ့လိုတွေ့နေရပြီဆိုရင်အမှန်တွေ့ရလားအမှားတွေ့ရလား။ဒါတရားလားမတရားလား။မိစ္ဆာလားအမိစ္ဆာလား။ဒီလိုအနိစ္စလက္ခဏာဉာဏ်နဲ့မှကြောင်းနိုင်မှုမဖြစ်နေဘူးလားနော်။အဲ့လိုနာမရူပပြိစ္ဆေတဲ့ဉာဏ်နဲ့စပြီးတော့ဝိညာဉ်ပြီးတော့ဥရိယဘေယဉာဏ် အဲ့လိုဉာဏ်နဲ့အရှင်းရှင်းတက်သွားတဲ့ခါကာလကြတော့ဘုန်းကြီးတို့ယောဂီများဘုန်းကြီးပြောမယ်ဥရိယရယဉာဏ်ကောင်းကောင်းဖြစ်တဲ့ခါဖြစ်ပြီးဘုမဟုတ်သင်္ခါရုပ္ပကဉာဏ်ကောင်းကောင်းဖြစ်သွားပြီဆိုရင်အဲ့ဒီဝေဒနာကိုဘုန်းကြီးတို့ယောဂီများမခံနိုင်ဘူးလားဝေဒနာကိုလုံးဝဒီမကြောက်တော့ဘူးဘုန်းကြီးတို့ယောဂီများဝေဒနာကတတ္တသိမှုလေးကတတ္တခါးခါးမှုလေးကတတ္တဒါပဲဘုန်းကြီးတို့ယောဂီများဒါကြောင့်ဝိသုပရိပန္နာယဝိပဒနာယနာမရူပပရိစ္ဆေရဉာဏ်စာတော်ဖြင့်ဉာဏ်ဝိပဒနာဉာဏ်ဖြင့် သံတုဆင်းရဲတဲ့ဒုက္ခဝေဒနာကိုဝိနောတိတဝါပေတောက်၍ဝါခွာ၍အရဟတံအရဟတဘုဒ္ဓပတ်တော်ရောက်ရှိပါ၏။အဲဒီမှာဒိဋ္ဌမဟာဒိဋ္ဌမထေရကြီးဟာအဲဒီဝေဒနာကိုတိုင်းရိုက်ရှုမှတ်ပြီးတော့ခွာတာဟုတ်တယ်မလားဗျာ။ဝေဒနာလေးတွေအောက်ပြဘုန်းကြီးတို့ဥရိယတို့ကညာလောက်ရောက်နေပြီဆိုရင်နာနာကျင်နာကြောင်းတာတောက်တာလေးတွေမရှိတော့ဘူးတဏှာကြီးဆိုတော့အချိန်လေးခဏလေးတဏှာကြီးပဲဆိုတာခဏလေးဒီလိုပဲမခံစားရဘူးလားဗျာ။ခဏလေး သူတို့သူတို့ဘယ်ညာတစ်ကြောင်းပြောင်းရတာများရှိသေးရလားအဲဆင်းရဲတဲ့ဝေဒနာတွေရှိလို့လားမရှိလို့လားဝေဒနာကိုဘုန်းကြီးတို့ယောဂီများခွာထားတာဟုတ်တယ်မို့လားဒါလေးနဲ့ခွာတာလဲဆိုဝိပဿနာဉာဏ်လေးနဲ့ဒါနဲ့ခွာထားတာလဲမဲဉာဏ်နဲ့ခွာတာမဟုတ်သေးဘူးနော်ဝိပဿနာဉာဏ်လေးနဲ့ခွာထားတာဟုတ်တယ်ဒါရင်လားဆိုဒီတဲ့ညာပုံအားကောင်းလာပြီဆိုသင်္ကာရုပ္ပကညာရောက်ပြီဆိုရင်အဲ့ဒီဝေဒနာကိုအရှာကြီးခွာထားလို့မရဘူးလားရတယ်နှစ်နာရီ၃နာရီ၄နာရီ၅နာရီဟိုတချို့ဘုန်းကြီးတို့ယောဂီများ လွန်ခဲ့တဲ့နှစ်ကဆိုရင်46နာရီတိအောင်ဟောခွာပြီးတော့ထိုင်ပြီးတော့ရှုမှတ်တဲ့ပုဂ္ဂိုလ်တောင်ရှိသေးတယ်။အဲ့လောက်တိအောင်ခွာထားနိုင်လား။တမာရီအားကောင်းရင်အားကောင်းသလောက်မခွာနိုင်နေဘူးလားဗျာ။ဒီအဲ့လိုခွာထားနိုင်တယ်။အဲ့လိုခွာပြီးတော့အရိယာမဉ္ဇဏ်တိအောင်လည်းပါရမီရူးရှိနေဆိုရင်မရနိုင်နေဘူးလားဗျာ။အရဟတမဉ္ဇဏ်ပူဉ္ဇဏ်တွေရောမရနိုင်နေဘူးလား။ရနိုင်တယ်။အခုဒီမှာမဟာတိတ်တမထေရကြီးဟာဝေဒနာကိုတိုက်ရိုက်ရှုမှတ်ပြီးတော့ခွာတာဝေဒနာဝေဒနာကိုဝိက္ခံပိတ်တော်ဝါခွာရင် ဝိညာဉ်ကွာသွားတဲ့အခါကျတော့မိမိသီလလေးကိုပြန်ဆင်ခြင်တယ်။သီလသီလကိုပြည့်စုံကြတော့ဆင်ခြင်သောထေရတတိတ်တမထေအားပရိသုဒ္ဓံစင်ကြဲသောသီလသီလကိုနိတ္တယာမိတုရေတိတိပံမောဇံနှစ်တဲ့ဝမ်းမြောက်မှုတိတိပံမောဇာတိဥပ္ပစ္စည်းဖြစ်ပေါ်၍လာလေသည်။အဲတော့သူ့ရဲ့သီလကိုပြန်ဆင်ခြင်ကြည့်လိုက်တော့သီလဆင်ခြင်နေတာတွေ့ရတဲ့အခါကျတော့အဲ့ဒီမဟာတိတ်တကိုတော်ကြီးဝမ်းတံမလားဝမ်းနေမလားဗျာ။ ဝမ်းသာမှုဆိုတဲ့ပီတိပါမောဒ္ဒတွေမဖြစ်ပေဘူးလားအဲ့လိုဝမ်းသာမှုတွေဖြစ်လာပြီဆိုတဲ့အခါကျတော့မှဝိပဿနာတင်ပြီးတော့အဲ့ဒီဝမ်းသာတာလေးကိုဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်မရှိရဘူးလားဒီအဲ့လိုဝမ်းသာတယ်ဝမ်းသာတယ်ရှုရင်းကနေပြီးတော့မိမိရဲ့ခန္ဓာကိုယ်မှာပြောင်းပြီးတော့ပေါ်ရအာယုန်လေးတွေကိုရှုတယ်တရောထုံနောက်မှာအနုကမိနာအရှင်သဖြင့်ဝိပဿနာဝိပဿနာကိုဝတ်တင်တော်ပွားစီလျင်တိယမရတေမြင်သုံးရကာလပါလုံး သမဏဓမ္မယဟန်တရားကိုကတ္တဝါပြု၏ဝံအာထု၏အရုံုဂမနီနေအာယုတ်တသောခါကာလ၌အရဟတံအရဟတဖို့သို့ပတ်တော်ကောင်းစွာမတွေ့ရောက်ရှိပါပေတော်တည်းမဟာဒိဋ္ဌကိုရောကြီးတရားအားထုတ်လိုက်တာကိုနဲ့အသက်ညာငဲ့သလားမငဲ့ဘူးလားမငဲ့ဘူးဒီခန္ဓာကိုယ်ကြီးဒီနေရာနဲ့ပြည့်စည်သွားခြင်းပြည့်စည်သွားသည် တရားကလွဲပြီးတော့ငါမှအာကိုစရာရလို့မရှိပါပဲလားတရားတည်တာရင်အာကိုရာဆိုတဲ့အနေအချင်းမိမိရဲ့ဝေဒနာကိုရှုမှတ်မှုနဲ့ပဲခွာပဲခွာပြီးတော့မိမိဒီနာကိုဆင်ញင်ပြီးတော့ပိဋိပါမောဇ္ဇာတွေဖြင့်အဲ့ဒီပိဋိပါမောဇ္ဇာမှာတဖြင့်ဝိပဿနာကိုပြီးတော့ဝိပဿနာတရားတွေအာယုန်တဲ့အချိန်ထိအောင်မြင်300ကာလပတ်လို့ရှုပွားအားထုတ်လို့နေအာယုန်တက်လာတဲ့တပြိုင်နက်တည်းအရဟတံအရဟတဘုသူပပောတင်ပတ်တော့ရောက်ရှိပါပြီအရဟတဘုဘုရောက်ရှိသွားတယ်ဗျာယဟနာတိအောင်မဖြစ်ပေဘူးလားဗျာ အဲ့လောက်တိအောင်ဖြစ်သွားရယ်ဆိုတာဟာတကယ်ကိုဘုန်းကြီးတို့ယောဂီများကြိုးစားလို့လားမကြိုးစားလို့လားကြိုးစားတဲ့နေရာမှာဘုန်းကြီးတို့ယောဂီများတော်ရုံရုံလေးကြိုးစားကြိုးစားတာလားအသက်နဲ့ခန္ဓာကိုမငဲ့ပဲကြိုးစားတာလားဒီအဲ့လိုအသက်နဲ့ခန္ဓာကိုယ်ကိုမငဲ့ကွက်ဖဲနဲ့တကယ်ရရစစ်စစ်သဘောထားပြီးတော့ကြိုးစားပွားများအားထုတ်သွားတဲ့အတွက်ကြောင့်မို့မိမိအလိုရှိတဲ့တရားအသိဉာဏ်တူတွေမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတွေမရပြီဘူးလားဗျာအဲဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းတကယ် တရားသူတရားမြတ်တွေရကျင်နေဆိုရင်ကိုယ်နဲ့အသက်ကိုငဲ့ရမှလားမငဲ့ရဘူးလားမိမိရဲ့ခန္ဓာကိုယ်နဲ့အသက်ကိုမငဲ့ကွက်ဖဲနဲ့ကြိုးစားသွားမယ်ဆိုရင်မိမိလည်းပါရမီတို့ရှိနေဆိုရင်မဟာတိတ်တကိုတော်ကြီးကဲ့သို့တရားအသိဉာဏ်တို့တွေရောမရနိုင်နေဘူးလားဗျာရနိုင်တယ်ဒီတော့အာထုတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများကိုယ်နဲ့အသက်ကိုမလုပ်ရမလဲဒီထိုင်တဲ့အခါမှာမိမိတဏှာကြီးဆိုတဲ့အချိန်သုံးဖို့နှစ်နာရီသုံးနာရီ မိမိစိတ်ထဲကဆောက်တည်ထားတဲ့အတိုင်းပဲဒီချိန်တွင်းတော့ဖြင့်ငါမလှုပ်ဘူးမကုတ်ဘူးမရွှေ့ဘူးမပြောင်းဘူးငါကြိုးစားနေဒီခန္ဓာကိုယ်ကြီးဒီနေရာနဲ့ဘုံနဲ့လဲပြီးလဲသွားပြီပူလုံးလို့ဒီနန်းနဲ့မိထတော့တောက်ပါစေငါတော့ဖြင့်မရွှေ့မပြောင်းမပြုတ်မပြင်းနဲ့ဒီခန္ဓာကိုယ်မြတ်စွာဘုရားအလှူဒန်းပြီးတော့ကြိုးစားမယ်လို့ကြိုးစားအားထုတ်သွားရင်ဘုန်းကြီးတို့ယောဂီများကရဝရိယတတိသမารိပညာဆိုတဲ့ဣန္ဒြေတရားတွေညီညွတ်မလား၊ကွဲပြားမလားဗျာ။အဲဒီဣန္ဒြေတွေညီညွတ်လာတာနဲ့အမျှဝိပဿနာဉာဏ်တွေကရောထက်မှလား၊တုံးမှလား။ ဒီဉာဏ်တွေထက်မြက်လာတာနဲ့မြတ်မိမိအထုတ်နေတဲ့တရားတွေကဆိုးရုံမှလားတိုးတက်မှလားအဲ့တော့ဒီတရားတွေတိုးတက်လာလို့ဝိပဿနာဉာဏ်တွေပြည့်စုံပြီဆိုရင်အားလုံးယုံနာတရားတွေရဲ့ပြည့်မှုပြည့်မှုတွေပြည့်စဲတဲ့အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ပဲဆက်ရောက်မျက်မှောက်မတွေ့နိုင်နေဘူးလားဗျာဒါကြောင့်မို့ဘုန်းကြီးတို့ဟောဒီမှာကိုယ်နဲ့အသက်မငဲ့ကွက်ရက်ဆက်နိုင်ရမည်လို့ဒီဆောင်ပုံလေးရေးထားတယ်အဲ့ဒီဆောင်ပုံလေးဆိုပြီးတော့ဒီနေ့တရားသိညာစို့နော်ကိုယ်နဲ့အသက်မငဲ့ကွက် ရက်စင်နိုင်ရမည်ကိုနေအပ်တဲ့မငဲ့ကွယ်ရက်စင်နိုင်ရမည်ကာယေသဇိဝိတေသအနာပိခတံဥပထပေတိ သတ္တတုယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌ကာယေဇာကို၌၎င်းစိဝိတေဇာအသက်၌၎င်းအနပေခတံမငဲ့ွယ်မတွေ့တာခြင်းကိုဥပါထပေတိဖြစ်စေ၏ဤတိဤသို့အဝေါစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်း No, ya se ya tenía